ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းတွင်22ရက်5လ68ခုနှစ်၌ဟောကြားတော်မူသောတရားတော်နေရာတော်ခန္ဓာ၅ပါးတည်းကနေပြီးအာယရဏနဲ့ဓာတ်ဆိုတာခွဲထွက်လာနော်ဟင်အာယရဏတိဓာတ်တိဒုက္ခနာတွေကတည်းလေအဲ့ဒီခန္ဓာ၅ပါးကလည်း ခြုံလိုက်တော့အထီနဲ့သိတယ်နော်နှစ်ခုတည်းနှစ်ခုတည်းဒါယောဂီတို့နာသီဝါရှုခွက်မှာလည်းဒီအထီနဲ့ဒီသိပဲမဟုတ်ဘူးလားအဲ့တော့အထီကအာယရဏဖြစ်လာပြီးတော့အတိကအာယရဏရဲ့သုံးတွဲဓာတ်ရဲ့လို့ဖြစ်လာတာတဲ့နေအဲ့လိုကိုယ်တော့ပါနော်အထီကသူအတိုက်ခံလုံးပြီးတော့ယုံတစ်ခုသွားထိရတာမဟုတ်ဘူးလားဟင်ဒုဘကနေကြည့်ရင် တူရှိတဲ့မျက်စိနားနာလျာကိုယ်စိတ်ဒါကအတွင်းအကြောင်းကံ6မျိုးလားဟင်းဒုကနေကြည့်လိုက်ရင်တစ်ဖက်ကအဖင်းအတန်းအနာအရသာအတွေ့သဘောလားအဲ့ဒါကအပြင်အာရဏအကြောင်းကံဟုတ်ကလားဟင်အဲ့ဒီနှစ်ခုဟာအဖြစ်တယ်နာသီဝါကနေရှုလို့ရှိရင် နာသီဝဟာနံပါတ်5ကာယတယ်လေဟိဟိကာယจิตတယ်လေဟိုဘက်ကလေကဟိုဘက်ကအတိုက်ဘက်ကဖြစ်တဲ့ဖုထပဝါရောတယ်လေသူလည်းနံပါတ်5တယ်လေဟိအသူလည်းနံပါတ်5ပဲအဲနံပါတ်နံပါတ်5ချင်းသူ့နံပါတ်သူ့မှသူ့နံပါတ်ချင်းအတိုက်ခံလုပ်ကြတာဟုတ်ဗျာအဲ့ဒီနှစ်ခုပေါင်းမှထိဟော သူနှစ်ခုပေါင်းမှထိရွာပြက်တာဟိုဟိုပဲလဲဖောက်ပြန်ပြည့်စည်ပြီးဟုတ်ခလားတကြီးတရိုင်နဲ့ဝင်လာတာနဲ့တူဟေးအေးအေးဆက်ဆက်ဝင်လာတာလားငြိမ်ငြိမ်ဆက်ဆက်ဝင်လာတာလားမလှုပ်မရှက်ဝင်လာတာလားဟင်ဒုဘကလည်းဖောက်ဖောက်ဖောက်ဖောက်ပြန်ပြန်နဲ့ဖီးပြီးခုခံလိုက်တာတယ်ဟာဒုဘကလည်းဖောက်ဖောက်ပြန်ပြန် အဲ့တော့အရေမူသမားနှစ်ယောက်ရံဖြစ်တယ်လည်းလွန်တူတယ်ဝင်လာတာဟောအဲ့အရေမူသမားလေအဲ့ဒီဟာရဟောဟင်ໃຈတိရိုင်ထိုးသူ့ဘက်ကလည်းໃຈတိရိုင်ထိုးဟုတ်ဟေဒါမို့ဟိုဂျင်းနဲ့ကြက်ထဲကြလို့သာရံဖြစ်ရတာနှစ်ဖက်လုံးလူကြောက်တည်ရံဖြစ်တာနဲ့ဟောတူထင်တယ်ကိုဘက်ကကြောက်တော့ဟောတုံတုံချီချီတယ်ကိုဘက်ကကြောက်တော့ဟော อืมဟင်ဟိုလာတိုက်တဲ့လေကြီးอ่ะဟောอืมအတိုက်ခံရတဲ့ဘက်ကဟောอืมလည်းကြုံနေတာလားခင်ဗျားတို့တွေ့တာလားကျုပ်ကတော့ခံမှန်းနဲ့ပြောတာလေဟုတ်မဟုတ်ကတော့ခင်ဗျားရောခင်ဗျားကြည်ပေါ့ဟင်နဲ့တော့နှစ်ဖက်လုံးဟာဖောက်ပြန်တဲ့အုပ်စုဖြစ်လို့သူတို့ကိုယူပက်ခံလာတော့ပေါ့သူဖောက်ပြန်ဟင်သူဖောက်ပြန်လို့ထင်တယ် အဲ့တော့အယံမူဓမာဆိုတော့သူလွန်တယ်ကိုလွန်တယ်ဟောသိလားသူကဘာစကားပြောလိုက်လို့ကိုကဘာစကားပြောလိုက်တယ်ဟောသိလားသူကဘယ်လိုစလုပ်လိုက်လို့ကိုကဘယ်လိုပြန်လုပ်လိုက်တယ်သိလားဒါပြင်တို့နှာသီးဝါကြီးဟောလေးကားဟောတို့မေးလို့နေမှာပါဗျာခဏောက်သိမှာပါဟင်ဟင် ပုဂ္ဂလဝိသငါကခမရမကြီးတဲ့မှမှန်ခမရဟင်တီးတီးလို့မှတီးလို့တယ်တီးတယ်ဥစ္စာဟုတ်ဗျာအယမုသမာမှာအမှုပြရင်တီးလေဦးမယ်ဟင်ဟိုတို့လေရုပ်ဘက်ကလည်းရန်တူလာတာခမရတို့နှခေါင်းရတော့သူတီးလားခမရတို့ဟောဘယ်လေးဘယ်လေးဝင်မယ်လို့တီးလားဒီလိုနည်းနဲ့လည်းသူတို့နှခုမတီးကြဘူးဟင်အယမုသမာမှာ တရားမှုပြည်လို့ရှိရင်ငါမမှုခင်ကဘသူနဲ့စကားများထားတယ်ဆိုတာနည်းနည်းရံစာလေးသိလေဦးဟွန်းတို့ဘက်ကတော့ဘသူသိရောဟင်လေကလည်းဘသူနှခေါင်းကွာဆိုချိန်ဝင်လာတာမဟုတ်ဗျာတို့ဘက်ကလည်းဘယ်နေတော့ဖမ်းရှူလိုက်မယ်လို့ဖြေဘူးထင်ဟုတ်ပြီအဲရုပ်ဒီမတိတသောသဘောဆိုရင်ဒီလိုဘာသာပြန်လဲရရင်လေရတယ်ရုပ်ဒီမတိတသောသဘော ဟုတ်ဗျာယုတ်တိဖောက်ပြန်သောသဘောသို့မဟုတ်ယုတ်တိမတိတတ်သောသဘောမတိရမှာဘာဆိုဘာမှမသိတာအယံမှုသမားမှာနည်းနည်းချင်းချင်းသိလေဟုတ်ဟုတ်ယုတ်အိမ်မထဲအိမ်မထာမှာဟိုနည်းနည်းချင်းချင်းသိလေဟုတ်ဒါတော့ဘာဆိုဘာမှမသိတာဟုတ်ဗျာဟင်ဘာသိဘူးဗျာအဲ့ဒီယုံနှစ်ခုထီးမှ ထသိလိုက်တဲ့သည်ဟုတ်ပြီအဲ့ဒါသည်နာရလို့ဖြစ်လာတာထင်ဟဲ့နာရလို့ဖြစ်လာလေဗျဟုတ်ကလားယုံနကုထိမှထသိလိုက်တာအဲ့ဒါကတော့နာရလို့ဖြစ်လာတယ်အဲ့တော့နာလို့ခေါ်တဲ့အတိလေးပေါ့ဗျာတို့ဒီကြတော့ဟိုနံပါတ်5နံပါတ်5ချင်းထင်လေဒီဟာလဲမျက်စိနာနာလျာကိုနာသီလာဆိုတော့ကာယပတာရာယုတ်ထင်တယ်လေကိုယ်ကတော့ အစင်းအတန်းအနအရသာအတွေ့ဆိုတော့ကိုယ်ကဖုတ္တပါယုတ်အဲ့တော့ဒီယုတ်နှစ်ခုထိတဲ့နေရာကြတော့ပြီးတဲ့ပြီးပြီးကိုယ်ဘောကပြီးတဲ့အတွက်ခါရဝင်နေတယ်လေဟုတ်ကလားဟင်ဟိုကိုယ်ဘကပဲနာမည်ပေးရတယ်ထင်တယ်ဟင်ဝါရောဝิญဉ္လို့တော့ပေးလို့မရဘူးလေကိုယ်ဘက်ကပဲခါရဝิญဉ္ပေးရမှာကိုယ်ဘက်ကပေးရမှာတင်တယ်ကိုယ်ဘက်ကပေးရသလားကိုယ်ဘက်ကပေးရသလားအဲကိုယ်ဘက်ကပေးရမှာဗျာ ဟင်ဟုတ်ကလားဟင်တင်တင်မုန်နဲ့ဒေဗီကိုဥကျော်ဝင်းနဲ့ပေါင်းတော့ဒေဗီကျော်ဝင်းဖြစ်သွားတယ်လို့ပါဒေဗီကျော်ဝင်းတယောက်ရဟုတ်တယ်ဟင်ကိုကိုမီ၍တေကိုလေရုံးနဲ့တိုက်ခိုက်တဲ့အတွက်သိလာတဲ့အသည့်ကိုတော့ကိုကိုမီ၍သိတဲ့အသည့်ဖြစ်ကိုကာယဝိညာဉ်ဟုတ်ပြီဟင်အဲ့ဒီကာယဝိညာဉ်လေးကိုကျွတ်တို့နှာခေါင်းနဲ့ဓာတ်နဲ့လှီးပြီးလိုက်ရှာရရရင် တဏှာတော့တွေးနိုင်လေဟုတ်ဘာလို့လို့ရမှာလဲကြည့်ကြည့်လားကြည့်ပြီလားခင်ဗျားတို့ကြည့်ကြည့်ပြီလားခဏကြည့်ကြည့်မှမကြည့်ရသေးပဲနဲ့ဗျာကြည့်စမ်းမအောင်နဲ့နည်းနည်းချင်းချင်းဟာမဟုတ်စမ်းမှမကြည့်သေးပဲနဲ့မရဘူးအရင်ပြောနေဝိဇ္ဇာနည်းနည်းစမ်းကြည့်စမ်းပါဟာနာဝိနာယုံရှိမှာတဲ့ဟုတ်ကလားဒါပြင်ကာယဝိညာဉ်ဆိုတော့ကိုယ်တည်းကထွက်လာတဲ့ဝိညာဉ်မဟုတ်ဘူးဆိုတော့သေချာလောက်တယ်ထင်ဗျာ ဟုတ်ပြီဒါဖြင့်လေတဲကပါလာတာဖြစ်နေတယ်ဟုတ်ဘာဖြစ်လို့တော့ခင်ဗျာအိုးခင်ဗျာလေဟာအသက်ကိုယိုရှူတယ်ချက်တဲ့နေရာသူ့လေကိုမယိုဖြစ်တဲ့အတွက်ထွက်သက်ဝင်သက်လို့ပြောတာသူ့အသက်သွင်းလာတယ်ဆိုရင်သူ့နောက်မှာအသက်ပါရမယ်ခင်ဗျာတို့ဝင်ဝင်ပါတယ်သူပဲဟိုလိုလားဒါမင်းဒီအသိပဲကလားလေဟင်တူတူတူတူပြောတတ်လားကျေးဇူးမပြောရတော့ဗျာ ဟောဗျာမွေးတော့လေဟုတ်ဗျာဟင်အဲ့ဒါလေးလိုက်ရှာနေတာနှစ်လလုံးလုံးပေါ့ကိုချိန်ဒီဥရှာတော့တော်တော်တဲ့ပြောရတော့ဥရှာလာတယ်လေတော်တဲ့ဟိုမတွေ့ရင်ဘယ်လိုလုပ်ဟဲ့ဘယ်လိုဥရောဝိဇ္ဇာဘယ်လိုဥရော အာကမြတိုးတဲ့တော့ကတော့ကမြလူပြောက်ရေးဘလို့ဟင်တိုးတဲ့တော့ကလူပြောက်ရေးအခုဘောကမြတခါတလေနာနာပြီးလောက်ပါလားဟုတ်မလုပ်ဘူးလားမလုပ်ဘူးလားကမြပြေဝင်တာမတွေ့ရင်လေဒီကုံပဲပြောက်တယ်ပါလေမလုပ်ဘူးလားဗျာတဲတဲလေးမဟာဒီဝိဇ္ဇာတော့ဟင် အဲ့တော့ဒီယုံနှစ်ခုထီးမှသူလာပေါ်တာဟင်အဲ့တော့ဒီနာဒီဝပဲလည်းမရှိတာတော့မှာမယ်ဟင်ဒီလိုသူနာဒီဝနဲ့ဆိုင်မလားလေတဲ့ကမပါတာလဲအမှန်ပဲထင်တယ်ဒီလိုဆိုလေနဲ့ဟောဆိုင်မလားတိုင်းဘယ်သူနဲ့ဆိုင်ရောအဲ့ဒီဒီကိုတော့အားတယ်ဟင်ဗီရန်နဲ့များအာကြီးဖြာနဲ့ပုံရောင်းရင်ဟုတ်ဟုတ်လား ဟုတ်လားကိုယ်မှကြည့်ပြီးသားမမဝယ်တော့ဘူးလားဟုတ်တယ်လေအဲ့ဒါလေးပဲဒီမှာလဲယုံနှစ်ခုတည်းအတိတစ်ချက်ပေါ်ဝင်လဲဒီတိုင်းနေလိုက်အဲ့တော့ဝင်ယုံတွေကဒလသတိတယ်ဝင်လဲဒလသထသိနေတာဟုတ်ကလားခင်ဗျားတို့ဖြည်းဖြည်းရှူကြည့်သူဖြည်းဖြည်းပြပြနေမယ်ခင်ဗျားတို့တော့မြန်မြန်ရှူကြည့်စမ်းသူလည်းမြန်မြန်ပြပြနေလိမ့်မယ်လေဟင်ခင်ဗျားတို့ဝင်လေလေးရှူတာကိုရပ်ကြည့်လိုက်စမ်းသူသိတာလေး ဟုတ်ပြီငါတခါထွက်လေလေးစလာပြန်ပြီသူလည်းစပြီးတာထင်တယ်အဲထွက်လေလေးခဏတော့ရက်ကြည့်လိုက်သားအရှင်းကြီးပဲယုံကူဒီမှာအသေးတစ်ချက်ထားအဲ့ဒီပြီးပြီဟိုလေရုပ်ဘက်ကလည်းမဟုတ်ငါပြပါဘက်ရုပ်ကလည်းမဟုတ်ဘူးဟုတ်ကလားဗျာယုံကူဒီမှာထားထားပြီးပေါ်နေတယ်အပီလေးအဲ့ဒါလေးခဏတော့မြင်အောင်ကြည့်ခိုင်းနေတာဒါနှစ်လားလုံးလုံးနှစ်လားလုံးဒါလေးခိုင်းနေတာဟုတ်ဗျာ အဲလေလေယူကလေးပေါ်မှာဒါလေးဟိုတို့နာပြီးပါလေးနဲ့လေလေးနဲ့ဟိုတိုက်နေတဲ့နေရာလေးရှုပ်ွက်နေရာထားတတိလေးကိုအဲ့ဒီစိတ်ကလေးကိုတတိကကြိုးလေးတစ်ဖွဲထင်တယ်ဟိဟင်နာပြီးဝခြိတိုင်းစိတ်ကလေးကိုမြင်းမြန်စွာဖွဲပြီးထားပြီးဒီကြိုးလေးရဲ့ပမာဏဖြစ်တဲ့လေလေးရဲ့လှူရှားဖို့လှူရှားနေတယ်ဟိဟင်စိတ်စီလုံးရင်စီလုံးသလိုဟင်စိတ်တန်ရှင်းရင်တန်ရှင်းသလိုသူ့အချက်ပြား အဲ့ဒါကတော့စိတ်ကိုငြိမ်သက်အောင်ကစားွက်လုပ်ပေးတာအဲ့ဒီကစားွက်ကလေးကိုကစားရင်မတ်တတ်နဲ့ဒါလေးပြီးပြီးချင်တာဗျာဟုတ်ကလားခိုင်းနေတာဒါရွယ်ကျဲဒါလည်းမကြီးကိုင်းနဲ့ဖွင့်နေလေဥပမာပေးခဲ့တယ်ဟင်မကြီးကိုင်းနဲ့ဖိုးဆိုပြီးတော့ဟုတ်ကလားဟင်မကြီးကိုင်းကလည်းမွဲမွဲဖုတ်ကလည်းမွဲမွဲဆိုတော့ လုံးကိုမျက်စိကူးမှဟိုဟာကမကြည့်ခိုင်းกว่าဟိုဟာကဖုတ်กว่าသိရသလိုဒီလဲအလုံးမျက်စိရှင်းမှညာမျက်စိရှင်းမှဒါလေးနှစ်ခုပြိုင်သွားနေအောင်မြင်နေတယ်ဟုတ်ဗျာယုတ်တိမအတိလေးပေါ်ယုတ်တိမအတိလေးပေါ်ဟုတ်ပြီဒီနေရာမှာလဲယုတ်ကလည်းသူ့เจ้าနဲ့သူဟုတ်ကလားလေတို့တို့နာပြီးဝယုတ်ကလည်းသူ့เจ้าနဲ့သူကိုယ့်ဘက်ကလေကရောသူ့เจ้าနဲ့သူ တောင်းဖို့သူတို့ကိုအာရဏလို့ပြောတာဗျဟုတ်ကလားဒီပကယုတ်ကဟောမိမိမှာရှိနေတဲ့ဓာတ်၄ပါးတို့ရဲ့တိုက်ခိုက်မှုတိုင်းနဲ့သူဖောက်ပြန်ပေးနေရတယ်ထင်တယ်ပြီးတော့ယောဂီတို့လက်ထက်ကင်ထားတဲ့ကံစိတ်ဥရုအာရဆိုတဲ့သင်္ခါရ၄မျိုးရဲ့ပြုပြင်မှုကြောင့်လည်းဖောက်ပြန်နေရတယ်ဓာတ်ဓာချင်းတိုက်ခိုက်လို့ဖောက်ပြန်နေရတာကတစ်မျိုးမိမိလက်ထဲမှာရှိနေတဲ့ကံစိတ်ဥရုအာရဆိုတဲ့ သင်္ခါရ၄မျိုးတို့ရဲ့ဟိုပြုပြင်ပေးမှုကြောင့်လည်းတစ်မျိုးဟုတ်ကလားဗျာအပြင်အာယုန်နောက်ကကပါဠိပါထားရှိတဲ့ကိလေသာနဲ့အတွင်းမှာဟိုအငုတ်ဖြစ်နေရှိနေတဲ့ဟိုအနုတ္တိယကိလေသာလားဟဲ့တို့ကိလေသာချင်းတိုက်ခိုက်ရာကဖောက်ပြန်နေတာကတစ်မျိုးအဲ့ဒါကြောင့်ဒုဘက်လက်ကိုအကြောင်းနဲ့ကိုဖောက်ပြန်နေတာပဲဟုတ်ကလားဗျာ ဟိုဘက်၄ကားရော သူ့ဥရုနေရာမှအတိုင်းတည်းတည်းသူလည်းဖောက်ပြန်နေရတာပဲထင်နေလားသူလည်းသူ့ကိစ္စနဲ့သူ ဖောက်ပြန်နေတာခမရတို့အတွက်မဟုတ်ဘူးသူ့ကြောင့်လည်းသူပဲထင်တယ်တို့ဖောက်ပြန်နေတာဟောတို့နောက်ကပြုလုပ်ခဲ့တဲ့ကံကြောင့်တရားအရာဟင်အဲ့ဒီကံပြုစဉ်ကာလတုန်းကစွဲခဲ့တဲ့စွဲသိအရာဟုတ်ပြီလူလာလာဖြစ်ဟုတ်ဗျာဒီကြတော့မိမိခင်ဖခင်ရဲ့ဥရုသွေးမိတဲ့ဥတုလား ဟုတ်လေဒီကနေပြီးမိခင်ဖခင်ဟိုဥရုကိုမီး၍မိခင်မှာရှိတဲ့ဟိုအစာကိုချက်ကြိုးလေးကနေသွေပြီးအဲ့ဒီအစာအာဟာရထင်တယ်ဟိအဲထွက်လာတော့နှုတ်ရေဟုတ်ရအဲ့ဒီကံစဉ်ဥရုအာဟာရလိုက်တို့လည်းကိုအကြောင်းနဲ့ကိုဖြစ်ပေါ်လာဖောက်ပြန်နေကြတာဟုတ်ဗျာအဲ့တော့နေကလည်းပဲอืม မေရိကန်ပြည်တိုက်တဲ့လေကတော့တို့နှခေါမဝင်တမ်းမဟုတ်ဟင်ဟင်ဝင်မမလားဟုတ်ကလားရဲ့တို့နှခေါကရောအင်္ဂလန်ကလေလှမ်းရွှေနီးလဲနီးစအောင်မတဲ့ဟင်ဟင်တိုက်ခိုက်တာလဲအတိုက်ခံကလဲနီးစမအတိုက်ခံဖြစ်တာတယ်လေဟင်ဝေရသွားတိုက်လို့ရဘူးပဲ့ပင်တို့မှလည်း တို့တိုက်ခိုက်လို့အတိုက်ခံဖြစ်တာတယ်လေဟိအေးအဲ့ဒီတိုက်ခံလိုက်တို့ဒီဘက်လေမျက်စိနာနာလျာကိုစိတ်ဟုတ်ဗျာလျာကိုမနှောလားကိုဘက်ကတော့အဖင်အသာအနာရတာအတွေ့သဘောဟုတ်ပြီဟိအဲတော့ဟိုဘက်ကလည်းအပြင်အာရဏ6ပါးတယ်လေဟင်တို့ဘက်ကလည်းအတွင်းအာရဏ6ပါးဟင်အဲတော့သူ့သူ့နေရာလေးနဲ့သူ့နံပါတ်နဲ့သူပဲတင်တယ် မျက်စိပြီးအဆင်းပဲထင်တယ်ဟင်နားပြီးအတံပဲထင်တယ်နှာခေါင်းပြီးအနမဲထင်တယ်ရှားပြီးဟုတ်ဗျာကိုယ်ပြီးအတွေ့ပဲထင်တယ်မနောပြီးသဘောပဲသူ့နာမနဲ့သူနော်နာမချင်းချင်းလို့ဟောရနိုင်ဘူးဟုတ်ပြီအဲ့တော့အဲ့ဒီသူ့เจ้าနဲ့သူဖြစ်နေတဲ့တဲမှာဈာကံပါသေးတယ်မျက်စိနဲ့အဆင်းကြတော့ အလင်းမပါပဲနဲ့ဈာခံပါမှာနှုတ်ဗျာအဲ့ဒီမျက်စိနဲ့အဖင်းဟိုဈာခံအလင်းတော့ရှိပါတယ်နှလုံးမသွင်းမဖင်းခြင်းရင်ရောရနိုင်ဘူးဟင်သူတို့လေးခုပေါင်းမှထင်တယ်ဟင်အဲ့ရုပ်ခန္ဓာပေါ်မှာလေးခုပေါင်းမှကြံတဲ့နံခန္ဓာတစ်ခုလေပြီးသွားလေတစ်ခုပေါ်မှာဟင်သင်ញမှုမပါပဲ နာခန္ဓာပေါ်မလားမပေါ်နိုင်ဟုတ်ဗျာပေါ်နိုင်ဟုတ်ကလားမျက်စိရဲ့ဆင်းရဲအဲအဲ့ဒီနေရာမှာအလင်းကကြာခဟင်အဲ့ဒီသူတို့သုံးခုဆိုရင်ကလာကိုဆင်းရဲစိတ်ကလေးတို့ဘက်ကရှိမှသိသွားတယ်တခုပေါ်မှာဘာပဲညာပဲဘသူပဲဝါဆိုမှခံစားလို့လည်းရမှာထင်တယ်သူမို့အတိဟာအတိနဲ့ပြီးသွားနိုင်မယ်ထင်တယ်ခံစားဖို့ရမလွယ်မှတ်သားဖို့ရမလွယ်ဟင်ကောင်းကြောင်းကြဆိုးကြောင်းကြ ဟုတ်ဟဲ့ဖြစ်ဖို့မလွယ်ကောင်းအိဆိုပြီးဖုံဖြဖို့မလွယ်တင်လေဟင်နားနဲ့ကြတော့အတန်နဲ့ကြားမှာအာကာသဆိုတာရှိရတယ်တဲ့ဟင်လို့ဒီဘူးွယ်ထဲပစားပိတ်ပြီးဆိုပြောဗျာဘာဖြစ်လို့အာကာသမဟုတ်တဲ့တွေ့ဟုတ်ပြုအဲ့တော့ဒီဘက်ကနာဟိုဘက်ကအတန်ကြားမှာဟင်းလင်းပြင်လေးရှိမှသူပြောတာကိုကြားသူတို့ကလည်းသုံးခုကဟင် ဒီဘက်ကနားနဲ့ကိုယ်ဘက်ကအတန်နဲ့ရားကဟင်းလင်းဖြင့်သူလည်းရှိရသေးတာပဲဟင်ယုတ်ခန္ဓာမှာလေယုတ်ခန္ဓာနှစ်ခုအတိုက်ခံလို့ဖို့ရအတွက်ကြားခံရှိမှအတိုက်ခံလို့လို့ရတာထင်တယ်တို့မို့ယူရွာတဲ့စကားနဲ့ပြောရင်တော့အောင်ွယ်ရှိမှအကြောင်းပါမှာခဏတော့အောင်ွယ်မပါအကြောင်းမပါဘူးတယ်အဲ့ဒီတိုင်းနေတယ်ဟိအေးအဲ့ဒီတိုင်းဖြစ်တာအဲ့တော့ဒီနေရာမှာကိုယ့်ဘက်ကခင်ရှင်စိတ်ရှိမှဟုတ်ပြီ ဒါဘာတန်ဘာပြောတာဆိုခံစားခြင်းမှတ်သားခြင်းကြောင်းညဆိုင်ခြင်းဖုံးဖြတ်ခြင်းအသိတွေပေါ်လာနော်ဟုတ်ကလားပြုဒါဟိုအပြင်အာရဏ6ပါးနဲ့အတွင်းအာရဏ6ပါးထင်တယ်ဟင်သူတို့သူ့နံပါတ်နဲ့သူထင်တယ်ဟိအဲအနန်းနဲ့နာနဲ့ကြတော့လေးထင်တယ်ဟိဈာနံလေးပါမှဟုတ်ပြုလေးမပါလို့ရှိရင်တို့အနံ့ဆိုပါတော့ဗျာ မှန်လုံးကြီးလည်းထည့်ထားပြီးနန်းသားများတို့ရှိခေတ်ကတော့ဘာတော့သကဝါဘန်းနေပန်းဖန်ဘူးကြီးနဲ့ထည့်ပြီးအပေါ်ကနေချိတ်နဲ့ပိတ်ထားဟင်အဲ့ဒီဖန်ဘူးကြီးနန်းကြီးပါလားဘာဖြစ်လို့လဲဟင်အဲ့လေမရှိလို့လေမရှိလို့ဟောခင်ဗျအနံနဲ့နာကြတော့ကြာကံလေးထင်တယ်ပြုအဲလေတော့ရှိပါပြီခင်ဗျသိမပါရအောင်နော်ဟင်အဲ့တော့ဒီ အတွင်းအကြောင်းနဲ့အပြင်အကြောင်းနဲ့အကြောင်းပါတဲ့နေရာမှာသူကလေဒီကြားကန်တယ်လေအဲလေကြားကန်ရှိသည့်တိုင်အောင်ဝေဒနာပညာသင်္ခါရဝิญဉ်ဆိုတဲ့ဒီအသိဆက်ဖို့ရာအကျိုးတရားတစ်ခုဆက်ဖို့ရာကြတော့ခင်ရင်သိကလေးကြားပါအောင်မထင်လေအဲအဲ့ဒါမှာဗျာတခါရှာကြတော့အရသာနဲ့ရှာကြတော့ဟိုတို့ခေါ်တော့ရေလို့ခေါ်တာပေါ့ပပေါင်ထဲကထွက်တာလေဟင်ဟင်ပပေါင်ကြီးခေါ်သလား ပကောင်နဲ့ကထွက်ရတာသတွေးသတွေးပုတ်ပြိုးဟင်အဲ့တော့အင်းသူတရားလုံးလေးပလားစတိန်နဲ့အလုံးပိတ်ထားလေဟင်သတွေးကမှမဆုံးမရင်ပဲနေတော့အရာသာအရာသာဟင်အဲ့ဒီပလားစတိန်လေးခွာပြီးသတွေးလေးနဲ့ရှပို့မှပဲနေတော့အဲ့ဗျာအဲ့ဗျာအဲ့တော့အရာသာနဲ့ ရှာနေကြကြတော့အဲ့ဒီရေတတ်ပါပဲဟုတ်ဗျာအဲ့တော့အရသာနဲ့ရှာနေကြကိုရေတတ်ပါသိတယ်ဟောင်းအိပ်ပျော်နေ တုံးကြားလုံးကြီးရှာပေါ်တင်ပေးလိုက်ရဲ့တော်တော်ချိုးပါဘယ်လိုသင်ရင်သိမှပါပဲနဲ့သင်ရင်သိကလည်းပါမှဆိုတင်ရှားဗျာဟုတ်ဗျာတင်ရှားဗျာဟင်အဲ့ဒါမှတို့ဒီဟိုအတွေ့အကြုံနဲ့အပြင်ကြောင်းဟာအခြေဆက်မိ အဲ့ဒီကနေပြီးခံစားမှုမှတ်သားမှုဆိုတဲ့ဟောအကျိုးတစ်ခုပေါ်လာတာတဲ့ဟိဟိအတိုက်ခံလို့တဲ့နေရာမှာကြားခံတစ်ခုရှိရသည်ဟုတ်လားအဲ့ဒီကြားခံရှိရုံနဲ့မပြီးသေးကိုယ့်ဘက်ကဆင်းရဲပိကလေးပါရအောင်ကြီးဟုတ်ရဓမ္မအတိမှာခံစားသည်မှာသားသည်ကြောင်းရဆိုင်ပြီးထုံချသည်ပေါ်မှာပေါ့ဟိတကယ်လို့အဲ့ဒီခင်ရင်သိမပါရင်အတိဒီအတိပဲပြီးတယ်မဟုတ်ဘူးထင် အိပ်ပျော်နေတော့ခြင်းကကာယဝိညာဉ်ကမနေဘူးဗျခြေတော်ကလေးတော်စဆိုလှုပ်လိုက်ပြီပြီးတော့ပြီးတယ်ထင်တယ်ခံစားတာပါလားမှတ်သားတာပါလားကြောင်းညဖိုက်တာဟောဟင်ဖုံးဖြတ်တာဟောပန်းပါဘူးချင်းကြိုက်တာတော့ကာယဝိညာဉ်ကတော့ထသတင်းပူတာပဲချုပ်ခိုက်ပြီလို့ဆိုတုံလို့ထင်တယ်ပြီးတော့အိပ်ပျော်နေတုန်း found the wrong eight ညောင်းတော့ဟိုဘက်လဲသွားဗျာဟုတ်တယ်လေဘသူသိလိုက်တော့ဟာဘာဖြစ်လို့တော့ခမရတော့တပေါင်းလေးပဲတညာလုံးအိတ်သလားဘယ်လိုလုပ်ပြောင်းလိုက်ကြဟာကာဟဝိညာဉ်ကတော့သိတယ်ဗျာသူဒီသိနေပြီးသွားတာထင်တယ်ရှင်ရင်သိမပါတဲ့အတွက်ခံစားခြင်းမှတ်သားခြင်း ကြောင်းကြဆိုင်ခြင်းဖုံးချခြင်းရှိဟုတ်လေယုံကုတိရင်တော့မန္တမြက်ခွဲတဲ့ရင်တော့ခုနကအရေးပေါ်သလိုပဲလေဟင်အတိတော့တိသွားလေးတော့ရှိလို့ရှိလိုက်မှာပဲဟဲ့ကာယဝิญဉ်တိကာယဝิญဉ်တော့တိလိုက်မှာပဲဟုတ်ဗျာတို့တော့အတွင်းကမှဆင်ញင်စိတ်မပါရင်ခုနကနံခန္ဓာလေးပါမဖြစ်နိုင်တိနေပြီးသွားပဲထင်လေဒါကောသဘောပေါက်သလားဟဲ့ဟင်အဲ့လိုနဲ့တို့အတွင်းကြောင်းနဲ့အပြင်ကြောင်း ကြာခံတခုပါမယ်ဟုတ်ဗျာအဲ့တော့ဒီကာယမှာလေဒုဘက်ကလည်းကာယကအပေါင်းစုဖြစ်နေဦးမှထင်တယ်တကယ်လို့ခုတ်ပြထားလိုက် လက်ကတခြားပြီလေလက်လည်းဟိုဘက်တခြားဒီဘက်တခြားဟုတ်လားခြေလည်းတခြားဟိုဘက်တခြားအပေါင်းစုမဟုတ်ဘူးဟင်ဟုတ်ကလားဒီဘက်ကလည်းအပေါင်းစုမဟုတ်ဘူးဟုတ်ကလားဟိုဘက်ကလည်းအပေါင်းစုမဟုတ်ဘူးဆိုပါတော့ဒီလိုဆိုရင်ဖုထဘဆိုတဲ့အတွေ့အကြုံဖြစ်နေမှာမလားဟုတ်ဖြစ်နေဘူး ဟုတ်ဗျာဒီဘက်ကလည်းစုပေါင်းထားမယ်ဟိုဘက်ကလည်းစုပေါင်းထားမယ်ဟုတ်ကလားအဲ့လိုကာယကာယချင်းထင်တယ်ပါဠိလိုကာယကာယချင်းဗမာလိုတော့အပေါင်းစုအပေါင်းစုချင်းထင်တယ်ဟုတ်ကလားအဲ့ဒီအပေါင်းစုအပေါင်းစုချင်းတောင်းမယ်တဲ့ဈာကံမြေတတ်ပါမှာတယ်လေဟင်တစ်ဖက်ကလည်းလေးတစ်ဖက်ကလည်းလေးဘယ်နဲ့တော့ဟိတ်ကင်တော့ထုတ်ကင်လို့ရပါမလားဟင် ဒီတစ်ဖက်ကလေတစ်ဖက်ကရေသူတို့နှစ်ခုဟောလက်ဆွဲနှုတ်ဆက်လို့ရသလားဘာဖြစ်လို့တော့ဟောဟိုဘက်ကလေပဲဟိုဘက်ကရေပဲလက်ဆွဲနှုတ်ဆက်လိုက်ရဘူးလားအဘာဖြစ်လို့တော့ဟင်ဒီမိသားမပိုင်ရအောင်ဟုတ်ကလားထီဖို့တို့ဆိုရဲဟိုလက်ဆွဲနှုတ်ဆက်မှုတို့ဘာလို့ဆိုတာဟောတို့ဒီဘက်ဟိုဟိုဘက်ကလည်းအပေါင်းစုဖြစ်ရမယ်ဒီဘက်ကလည်းအပေါင်းစုဖြစ်ရမယ်ဂျာကမိတတ်တည်ကြီးလည်းဖြစ်ရမှာဗျာ နေသားမို့ရင်တို့ကင်တော့ထွေးတိလို့မရဘူးဟုတ်ပြီ။အဲ့တော့သူတို့ဒီကာယကာယချင်းဆိုတဲ့ကိုယ်ဘက်ကာယနဲ့ဒီဘက်ကာယထင်တယ်။တို့မို့ဒီဘက်ကကာယဟိုဘက်ကအတွေ့လားဟုတ်ပြီ။အဲ့ဒီမှာလည်းဈာကံမြေဓာတ်ပါမှထိတွေ့လို့ရတယ်။အဲ့တော့ထိတွေ့လို့ဘယ်လောက်ရရခုနကအိပ်ပျော်နေတော့ဒီဘက်ကလည်းခြေသလုံးကြီးကလည်းကာယပဲထင်တယ်။ကိုယ်ဘက်ကခြေကြီးကလည်းကာယပဲ။ဟင်နာမောင်းနဲ့ထိုးထားလဲ အတွေ့တော့ပါမှထင်တယ်အတွေ့အာယုံပါမှထင်တယ်ပြီလားဆင်ရင်သိမပါဆင်ရင်သိလည်းပါအောင်မဟင်ဟုတ်ဗျာဆင်ရင်သိမပါရင်ထိပြီနဲ့ပြီးသွားမယ်ထင်တယ်ဟင်ခံစားပြီမာတာပြီကြောင်ညာဆိုင်ပြီသုံးဖြာပြီလင်းလုံးစုံနိုင်ဟုတ်ပြီဟင်ဘဝင်သိထင်တယ်ဟဲ့ဆင်ရင်သိမရှိဘူးဟင်ဆင်ရင်သိဟိုညာအိပ်ပြောနေတဲ့အချိန်မှာဆင်ရင်သိမရှိတော့ဘူးလေဘဝင်သိပဲရှိတော့တာမဟုတ်ဘူးလား အဲ့ဒီချိန်မှာအပြင်ကတော့သူ့ဝိညာဉ်နေသူကတော့အလုံးလုံးနေတာလေမျက်စိကတော့ခင်ဗျားတို့မှိတ်အိမ်နေတဲ့အတွက်ဟင်အလုံးမလုံးဘူးနားလည်းအလုံးလုံးတယ်သူကမှိတ်ထားတာမှမဟုတ်တာဟင်နားနားမြကြည်ရည်ယူအော်လိုက်ယူတခါနန့်ကိုနိုးတော့တာတယ်ဟုတ်ယူကြောက်ပါတယ်သူလေနှခေါင်းနာရောသူနာမှိုင်းလေးတစ်ခုများသွားတိုက်ရင်တော့သာဆိုလန့်လို့မှာဟာသူတို့လည်းလုံးလို့တရှိတယ်အသိရှိပုတ်ယူ ဟင်ဟုတ်ကလားဟိအဲ့တော့ဒါကအပြင်မှာရှိတယ်ဟိုဘက်ကလည်းဟိုအကြောင်းဖြစ်တဲ့တင်းနေ3 4 5ထင်တယ်မျက်စိဟင်အဖင်အသားနာအရာသာအတွေ့ထင်တယ်တို့ဘက်ကရော မျက်စိနာနာလျာကိုဟုတ်ကလားပြောအဲ့ဒီလိုတွေ့ပြီးဟိုဘက်ကမှဒီဘက်ကမျက်စိကမြင်လာလဲမြင်ပြီးရင်ပြီးသွားတယ်သူကမနှောကြည့်တာကိုလှမ်းပြီးတော့ဒီ နင်းရဲ့အရေးကလေးကိုသူလှမ်းပြီးတော့သတင်းပို့ရတယ်သူသိနေတယ်ဒီမှာကျုပ်သားတော်ကောင်မိနေတယ်အဲ့ဒီပြောနေသလိုထင်တယ်အဲ့မှာမနောจิตမှာဒီအပြင်ကအဖင်းရိတ်ကလေးတိုင်းဟိုသဘောလေးနဲ့လာပေါ်မှာထင်ဟုတ်ကလားအဲ့ဒီမှာလဲမျက်စိကမြင်တော့ဒီလိုဟိုကွယ်ကိုကြတော့ပြောင်းမြန်ပြန်အောင်မှာဟိုကွယ်တောင်းအိမ်မဲမဲ့ရင်ပြောင်းပြန်မဲ့တတ်မနှောကြတော့အရေးကပြောင်းမြန်သွားထင်မထင် ဟုတ်လေအိမ်မဲမဲ့တော့ဟင်ရှင်မဲဆိုရင်ဘယ်လိုမဲ့တော့ပင်မဲလို့မဲ့ရင်ငါဟုတ်လေပြီးတော့တော့အိမ်မဲထဲကိုခင်ဗျားတို့သေချာကြည့်ရင်ရောင်းပြန်ကြီးတဲ့များတတ်တယ်အတက်သိမရှိတတ်ဘူးဟုတ်ပြီအစွဲကြောင့်မတည့်မဲ့ပြောတာဟုတ်ကလားဟိုတို့ဟိုကိုမာပေါင်းတဲ့နတ်တို့ကန်ဒိန်းနတ်တို့ကပုပ္ပနမိတ်ဖြစ်နေပေးတဲ့ဟာရဲ့ ဟုတ်ကလားဗျာဟင်အဲ့ဒီပုဗ္ဗနမိတ်ဖင်းနဲ့ပေးတဲ့ဟာကတော့အတဲ့အဲ့တိုင်းပဲပေါ်လိမ့်မလေဟုတ်ကလားမိမိအစွဲအကြောင်းပေါ်တဲ့အပေါ်ဟာမင်းတို့ကဒီလိုမြင်တာထင်တယ်ဟိအဝင်ကြတော့ဒီလိုဝင်သွားတာဟုတ်ဟဲ့ဒီကနေဝင်ရတာထင်တယ်သူတဲ့တဲ့ကြီးဝင်လာလားမနောမနောကဒီနောက်ကြောမှမဟုတ်ဖ ೇನೆ အောက်ပါဘူးအဲ့တော့ဘယ်လိုလုပ်တိုက်ထိုးဝင်သွားနောကအတန်ဖမ်းဖို့လိုက်တော့ဟော ဓာတ်ထိုးပဲဝင်အားမှာနှခေါင်းကအနံ့ပိုးလိုက်တော့ဟောရှာကပိုးလိုက်တော့ဟောအမနောကြီးကဒီမှာရှိတာကြီးဟင်အဲ့တော့သောက်ထိုးဝင်တော့မကြသောက်ထိုးခင်ဗျားဆွဲလို့မတဲ့ဆွဲလေအိမ်မက်မှာဟိုဆွဲလို့မတဲ့အမဲ့ရဲ့ပြီးတော့သွေးလေးခြောက်ချလို့မတဲ့အမဲ့ရဲ့သွေးလေးခြောက်ချတာတော့ဖောင်းနေကြတော့လေသွေးသွားလာကမှမေးလို့လားဟင်အာအိမ်မက်အိမ်မက်ဟိုမက်လို့များ ကြည့်လိုက်ရင်ဆောင်ကြီးกว่าနေဟာဘာလို့လဲအိမ်မက်တွေပဲပါတော့ကြည့်ဆောင်ကြီးกว่าနေဟုတ်ဗျာဟင်အိမ်မက်တာလေအဲ့တော့တွေးသွားလာကမှမအောင်မလားနဲ့အဲ့မက်တာတက္ကတလေအိမ်မက်မဲ့ဟိအဲအိမ်မက်ကနိုးကြည့်ဖီးသွားခြင်းလို့ဝန်သွားခြင်းလို့တခါတလေကခြုံွယ်ပါနေသေးအိမ်မက်တဲ့ဟုတ်ကဲ့တို့ငယ်ငယ်တော့ တို့ကလည်းဟိုအငယ်ဆိုတော့အနိုင်ကျင့်တယ်အမေကတော့တို့အနိုင်ကျင့်ခံပါဘုံဟင်သူ့ကာခွာအိမ်ဟင်အေးအိမ်ရတယ်ကြတော့ဟိုသိပါခြင်းတော့ခြုံွယ်ပါတာဘယ်ဟုတ်မလဲအမိခါပန်းဟုတ်ကလားအဲ့လိုဖြီးသွားပေးသွားခြင်းရင်လေဟိုဝန်းသွားဖြီးသွားခြင်းရင်လေတဲ့အိမ်နမတဲ့အဲ့ဒါသူသွားလာမမှန်လို့မထားဟုတ်ကလားဗျာ ပြီးတော့နတ်တွေကကံကိုမှာစောင့်တဲ့နတ်တွေကံထိန်တဲ့နတ်တွေမိမိအကျင့်ကိုစောင့်ရှောက်နေတဲ့နတ်တွေအဲ့ဒါတွေကကြတော့ရှေ့ပြေပုပ္ပနမိတ်ဖြစ်နေလေပိဋကတာရှိပါတယ်။သို့မဟုတ်မိမိလုပ်ငန်းဒီကနေ့လုပ်ခဲ့တဲ့လုပ်ငန်းဟာအောင်ပြီးရှုံးပြီးတဲ့ဤရွဲ့ဤဒါလည်းပိဋကပါ။အဲ့တော့ဒီဘက်ကမနှောထင်တယ်။ကိုယ်ဘက်ကသဘောထင်တယ်။သူတို့နှစ်ခုကြားကြတော့ဘဝင်လီပါရတယ်။ဘဝင်လီတွေကလှုပ်ပေးမှ အဲ့ဒါလေးကအသက်ဝင်တာလေမနောจิตမှာသွားတဲ့ဟာလေးလားအောက်ကဘုံလေးကဆင်းဆင်းသိကလေးကဆင်းရင်လိုက်ရင်အောက်ကဘုံလေးလေးရှိတယ်ထင်တယ်ဟိဘုံလေးလေးကလှုပ်တုပ်လှုပ်တုပ်ဆိုလို့ချင်းအဲနှလုံးသွေးတယ်လဲလှုပ်တုပ်လှုပ်တုပ်နဲ့ဟုတ်ကလားသကာတဲ့ထဲ့တဲ့ပဲလော်ဟိုပဲနဲ့ကြောက်ခဲကိုသကာလေးခါပြီးဘယ်ဟာပဲလော်ဘယ်ဟာကကြောက်ခဲကြည့်နေသလိုနေမှာပို့ဟိအဲ့လိုလေးနဲ့ကြမှာ ဖေမေမဒီပုံကြီးကလေးကိုသွားပြီးတော့မြင်တာဟုတ်ပြီဒါမနှောနဲ့သဘောထင်တယ်ဒီအဖေပို့လိုက်တာလဲမနှောကြည့်တာအကြည့်ကြီးကလေးထင်တယ်မှန်မှာအရေးကလေးသွားပေါ်သလိုနေမှာနော်ဟုတ်ကလားဒါမနှောကြည့်တာကောင်းမှထင်တယ်ဟိကောင်းမှအကြည့်တာကလေးသွားပေါ်ဗျာပုံကြီးကလေးထင်တယ်အဲ့ဒါလေးသင်ရည်ကလေးရှိတော့တရားအောက်ကဘဝင်လေးတွေကလှုပ်တုံတုံတုံလှုပ်တုံလှုပ်တုံနဲ့ထင်တယ်ပြုတ်အဲ့ဒါလေးနဲ့သင်ရည်ရှိရတာထင်တယ် အဲ့ဒီထင်ကြီးစိတ်ကလေးတိုင်းဒါတွေကမနောจิตပေါ်မှာသူ့ရဲ့အရေးကလေးကအသက်ဝင်ပြီးတော့အဲ့ဒါတွေကဟင်ခံစားမှုပါပဲထင်တယ်ဘယ်လိုလေးမှသားမှုဟောဟင်အဲ့တော့ကောင်းအေးဆိုးသည်အဲ့တော့ကောင်းကြောင်းညဆိုးကြောင်းညပါပြီထင်တယ်ဟိအဲ့ဒီမှာဒီပုံလေးပေါ်ကိုအလွန်သဘောကျသွားဟုတ်ဟေသဘောကျသွားတဲ့ကာလကျတော့ ဒီကဘဝင်တွေကလည်းအလွန်ပြင်းထန်မှာကိုကွဟုတ်ကလားကြိုက်သောကြလေတုံတုံခိတ်ခိတ်ဖြစ်လေတယ်ဟဲ့ကြိုက်သောကြလေဘဝင်တွေကလှုပ်ပြီးတို့ကလည်းပြောရင်တော့မော်တော်ကားများနဲ့ပြောရင်တော့လီပါတအားဖောက်နေနေထင်မှာဗျာဟုတ်ဟဲ့စက်နဲ့ပြောရင်တော့တပိဟိုကုန်တင်လိုက်ပြီထင်တယ်ပြုဟုတ်ဟဲ့အဲ့ဒီခါကြရင်ဒီဘက်မှာရှိတဲ့သီးကျေအိပ်ပါမနေတာဘူးသီးကျေအိပ်ကအခါပါထားတော့အဝါထင်တယ်ဟဲ့အမှတ်သေးကြီးဆိုတာ အဲ့ဒီအခါကအသေးတင်လေးကိုလာပြီးတော့တိတတ်နဲ့ဟိုတို့ဟင်ွားပြီးတော့အယူထွက်လာတာထင်တယ်ဟိအဲ့ဒီအတိတကလေးပေါ်မှာဟိုမနောจิตကအရေးကလေးကသွားပြီးတော့တုံရိုက်ထားလိုက်တော့ဖလင်ကိုသွားပြီးအယုတ်ခင်မလို့နေမှာပေါ့ဟင်အကြိုက်ကြီးရင်အဲ့ဒီမှာအစွဲကြီးလိမ့်မယ်ထင်တယ်အမုန်းကြီးရင်ဟောအစွဲကြီးမှာကိုပြူဖာပြီးဖာလာဆိုရင်တော့ မနေ့ကတွေးကြတာညနေမေးတော့မသိတော့ကိုယ်ကိုဟင်ဖာသီးဖာလာဆိုလေမြေယုံဆိုလေကြာယုံဆိုလေနမောမဲ့နမာမဲ့လောက်ဆိုရင်တော့သိနိုင်မှာမလားသိနိုင်ဘူးဟင်အလုံးအကြိုက်ကြည့်ပြီးဆိုရင်တော့သွားပြီးထင်တယ်ဟဲ့ဟောဘဝင်တွေကလည်းလှုပ်ပြီးထင်တယ်ဟဲ့နှလုံးတွေကလည်းတော့တော့ခါပြီးထင်တယ်ဟဲ့ပဲကြီးအိတ်ဒီပါလှုပ်လှုပ်လာပြီးအဲ့ဒီအသေးပြင်ပေါ်မှာပဲကြီးအိတ်ကအဝါဓာတ်တွေကတခါတည်းဖြန့်ခင်းလိုက်ပြီးဆိုရင်အဲ့ဒီမှာမနှောကြည့်တာကအိတ်က အသေးပြင်မှာသွားဆွဲနေပြီဟုတ်ပြီဟိအဲ့တော့သူ16နှစ်လောက်ကတွေ့ခဲ့တဲ့16နှစ်ကလေးတွေဟာအသက်60ကြီးတော့လဲဝိဇာရဲ့သူ့နဲ့မှာပဲလို့နေတော့ဟာဟုတ်ကလားဟင်ဟင်ကြောက်လို့ဘူးလားဟင်90လောက်ကြတော့ဟောဟာဟုတ်ကလားဟိ တော်တော်ဆွဲဟေးဒါသားကောင်းဒါသားကောင်းလို့ဒါသားကောင်းလို့ဟုတ်ဟေးဟင်ဟုတ်ကလားဟေးအဒါသားကောင်းလို့ဒါသားကောင်းလို့ဟုတ်ကလားဗျာအေးအဲ့ဒီတိုင်ဖြစ်တာအဲ့ဒါမနှောတဲ့သဘောအစွဲတာဆိုတာသင်္ကေတပါမဘုရားခံစားမှုမှာတာမှုကြောင့်ညာဆိုင်မှုရှိမှထင်တယ်သင်္ကေတမပါရင်ညင်ပါလာတွေးပြီးနေပြီးပြီးထင်တယ်ဟင်အဲ့တော့ဒီမနောက သူကအဲ့လိုလေးအသေးပြမှာသူကသူမိထားတယ်ထင်တယ်သင်အဆင်းကိုလည်းသူမိမယ်ထင်တယ်အတန်ရောအနံ့ရောအရသာရောအတွေ့ရောအဲသူကမြောက်မြောက်မြောက်မြောက်ကလည်းစားပြီးပဆောင်နဲ့ထည့်ထားတယ်ဟုတ်ပဆောင်ကြီးကိုဖို့လို့ထင်တယ်မြောက်လေဟင်စားပြီးကုန်စားသလားဟင်ပဆောင်နဲ့ဖုထားတယ်လို့ဟောထားဗျာအဲ့တော့ဟိုမြင်နှုံးကြတော့ သူငါ့ကိုသေးသေးကလေးနဲ့အမိန်ပေးရုံပဲထင်တယ်ဟုတ်ကလားကောင်းဟိတ်ဆက်လုံးလိုက်သူတို့ထင်တယ်ဆက်ကြည့်ပေးစမ်းသူတို့ထင်တယ်မကောင်းဘူးရှောင်ပြလိုက်စမ်းကွာသူတို့ထင်တယ်ဟိအမှန်ကြတော့ဟောဒီတိုင်းထင်တယ်သူအတွင်းကနေပြောဟိုမျက်စိနဲ့ပတ်သက်ရင်မျက်စိကသတင်းပို့လိုက်တယ်သတင်းပို့တာကိုသူကဆင်ញင်ကြည့်တယ်သူသဘောကျရင်ကောင်းဟိတ်ဆက်ပြီးကြည့်သူတို့ထင်တယ်နဲ့မကောင်းဘူးဟိတ်ဖယ်ပြလိုက်သူတို့ထင်တယ်အမှန်ကြတော့ဟောနာဒီတိုင်းထင်တယ် အနံ့ကြတော့ကောနှာခေါင်းဒီတိုင်းကြာကြတော့ကောဒီတိုင်းနေတယ်ကိုကြတော့ကောအထဲထဲကနေသူကအမိန်ပေးတာကြိုးကိုင်ကြိုးကိုင်ဟင်မနှောနိုင်ရကုန်နိုင်တယ်အပြင်ကဟာတွေကဘာမှတတ်သိရှိတာမှမဟုတ်ဘဲနဲ့တို့သာလို့တော့အပြင်ဝင်ငါးမျိုးကအပြာကတလို့ခေါ်တယ်ပမ်ဘာအယုမဒုက္ခသာဝင်ရှိပဲနဲ့သူကတရင်ဖန်မှုတ်ပြီးရုံးမဲရှိအဲ့ဒီမနှောမှာတာကုနာသဘောတို့သင်္ကြီးသိတို့ဘာတို့ကရိယာအတွင်းမှာတတ်ထားတာတင်တယ်ဟိဟင်အဲ့တော့သူကအဲ့လိုလေ ဟိုမျက်စိနဲ့လည်းတွဲပြီးတော့သူလုံးလုံးတယ်ထင်တယ်နားနဲ့ကောနားနဲ့ကောရှားနဲ့ကောကိုယ်နဲ့ကောအဲ့ဒါပြီးလို့ဟိုကကောင်တွေကကိုဉာဏ်ပြည်ပြီးရှားလို့ကြည့်စရာလည်းမရှိနားထောင်စရာလည်းမရှိဩကလာအနှံ့ရှူစရာရှိုက်စရာလည်းမရှိတော့သူကသူ့တကူတည်းလေအရင်ကဓာတ်ပုံဟောင်းလေးတွေပြန်ကြည့်ပြီးစမြုံပြန်တယ်လို့ချီးကြော်ရလူပါရောဗျာဟုတ်ကဲ့ ဟင်ပုဂ္ဂလာဟိကုသိုလ်ယောဂီတွေရောဘယ်နဲ့လို့စားတာကနည်းနည်းချီးကြောက်ရည်နှူးတာကများသလားဘာကများတော့ဟာဟုတ်ခေတထိုင်တထိုင်ဆိုဘယ်နဲ့တော့ချီးကြောက်တရားဘယ်လောက်ပွားတော့ဟုတ်ဟုတ်ခေဟာဘူးဝိဇ္ဇာဘယ်လိုဟာဟာကျုပ်လည်းချာ ဘုရားကရုပ်လဲချာကြပြခဏဖြစ်တာခဏပြောပါတော့လားပြောဘုရားဘုရားပြန်တော့ကြပြကြောပါလိမ့်ဘုရားပုဂ္ဂလာဟင်ဟင်အဲ့တော့ဒီမနောကသူ့ကြည့်တယ်လဲလုံးလုံးတက်တယ်သူများနဲ့လည်းတွဲဖက်လုံးသူများနဲ့တွဲဖက်လုံးသူများတွေကတော့တို့ပါတော့ကြည်ပြီးပြီးပြီးထင်တယ်မျက်စိကလည်းနားကလည်းနားထောင်ပြီးပြီးပြီးနှာခေါင်းကလည်းအနံ့ရှူချိုက်ပြီးပြီးပြီး စားတာကြီးလည်းမနဲ့စားမနဲ့ပြီးပြီနေစားနေပြီးပြီဟုတ်ပြိုဟင်ကိုကလည်းထီးတဲ့နေရာပြီးပြီသူဒီကောင်းကတော့မစားရလဲအယုံကြည်သူ့ရှိပြီးသားဟုတ်ဟုတ်ဗျာဟင်မနဲ့ကစားရတာလေးများကောင်းရရင်ဘယ်နည်းမှပြောင်းမလို့ဘယ်တော့မှပြောင်းဘူးတင်လေဟိုတကယ်ဟိုရှာမှပြီးတဲ့အပြီးကတော့မနဲ့ကစားမနဲ့ကပြီးပြီတင်လေတလုံးစားတလုံးပြီးပြီးဟုတ်ရောနှလုံးမသိဘူးသူ တလူသားတလူပြီးပြီးပြီဟုတ်ဟုတ်တထာပါတထာပြီးပြီးပြီမနှောမှကြာနေတဲ့ထမင်းပွဲကြီးကတော့ဘယ်တော့ပြီးကြမှာတော့ဟုတ်မဟုတ်ဟင်ဟင်ဟင်ဘယ်တော့ပြီးမတော့ညာမနောမနောမနောဟုတ်ကလားဟင်ဟုတ်ကဲ့မျက်စိလိုထွက်ပြီးကြည့်ရရင်ဘယ်လောက်ဆိုးမလဲသာထွက်မကြည့်ရတာတော့မနောမနောမနောဟုတ်ရော နားလို့များပဲပဲနဲ့နားထောင်ရင်ဘလောက်ဆိုးလိုက်မလဲလို့မနှောမနှောဝိသာအာဟုတ်ကလားဗျာဟင်ဟင်အဲဒီမနှောတဲ့သဘောနဲ့ငခုထီးမှမနှောဝင်ရင်ဆိုတာကြံပြီးဟုတ်ကလားသို့မဟုတ်သဘောပြီးအဲ့ဒါဘဝတာထင်တယ်သူများနဲ့ပေါင်းတဲ့ခါမြင်ပြီးနဲ့ပေါင်းတဲ့ခါသူကသဘောပြီးထင်တယ်သူ့ကြီးတက်တက်ကြတော့ကြံပြီးအဲ့လိုဘဝတာထင်တယ်ဟဲ့ ဟင်မနောဝိညာဉ်ဟုတ်ဗျမနောနဲ့သဘောနဲ့ကထပြီးဒီအကြောင်းတစ်ခုကအကျိုးတစ်ခုပေါ်လာတယ်ဟုတ်ပြီဒါအာရဏတို့ရဲ့လုံးလုံးပုံတင်တယ်ပြုသဘောပေါက်ကြသလားအဲ့ဒီအာရဏဟူအာဟူပဲဒီပဲအာရဏနှစ်ခုဟာရုပ်ခန္ဓာအထိပဲရှိသေးတယ်အဲ့ဒီအထိမှာမှအတိလေးပေါ်လာတာတယ်အတိလေးပေါ်လာတော့မြင်လို့ပြီးတဲ့အတိဒီ မြင်သိပဲကြားလို့မရဘူးသူကတော့မျက်စိဘက်ကရှိသလားအသင်းဘက်ကပါသလားသူ့သဘောသူဆောင်လာတာအမြင်တတ်ကလည်းလေဟင်မြင်ပြီးသူ့တို့မနောဝိညာဏတတ်ခေါ်ဟင်သက္ခုဝိညာဏတတ်လို့ခေါ်မှတင်လေမျက်စိကတော့တို့ဒီအကြည့်တကလေးကိုဒီလိုဖမ်းလို့ရာကိုဘသူကလုတ်ပေးထားတယ် အမေဖေတရားကောတို့သားလေးတို့သမီးကိုမျက်လုံးလေးခေါ်လို့လေးဖြစ်အောင်လို့ပါသလားဟင်သူ့ရဲ့ကံအကြောင်းတရားသူ့သဘောတိုင်းသူဖြစ်တာထင်တယ်ဒါမှမဟုတ်သူ့သူ့တော်ဝါတိုင်းသူအမြင်တက်ကလေးဖြစ်တဲ့အတွက်သူ့ကိုလေတို့ပါတော့ဟဲ့ဓာတ်လို့သုံးရပြန်တယ်အာယရဏဖြစ်တယ်လို့ဓာတ်လည်းသူဖြစ်တာပြန်တယ်ထင်တယ်ဟင်သူအကြောင်းကံကြီးတဲ့ဖြစ်လို့အာယရဏထင်တယ်သူ့သဘောသူ့ဆောင်နေလို့ဓာတ်ထင်တယ်ဟုတ်တက္ကသိုလ်မျက်စိဟာကော ဟိုအဖင်းကိုဖမ်းနိုင်တဲ့တတ္တိပုဂ္ဂလာမျက်စိမှာပဲရှိတယ်ထင်တယ်ငါလိုဖမ်းနိုင်လို့ရှိသလားဆိုတော့သူကသူ့တတ္တိသူပြလာတယ်သူတဘောသူစာပြနေတယ်ဟင်တခါနားမှာရှိတဲ့အတန်ကဟိုအတန်ကိုဖမ်းနိုင်တဲ့ကိရိယာဟောဟိပုဂ္ဂလာငါလိုအတန်ဖမ်းနိုင်တဲ့ကောင်ဘသူရှိတယ်လဲသူကလည်းသူ့တတ္တိသူပြနေတယ်ထင်တယ်နှာခေါင်းမှာရှိတဲ့နန်းကဟောဟင် ဟုတ်ကလားပရရှာကိုရှာမှရှိတယ်အရာသာကိုဖမ်းနိုင်တဲ့ဓာတ်ကဟောဟင်ဟုတ်ကလားယောဂီတွေသွန်းသုံးနေကြဟင်ထိုင်နေနဲ့ထိုင်နေထိုင်ထိုင်ကြည့်ကြည့်ခြင်းနဲ့ကြည့်ခြင်းနဲ့ကြည့်နေပါဟင်အဲ့တော့ဟိုရှာကကြည့်ဒီကောင်းလေးလှုပ်ချင်တာလှုပ်ပေါ်ကွာနောက်စီကြမှာသာပြီမဟုတ်ဟုတ်ကလား ဟင်းငါချောင်းကြီးဆိုတဲ့ဟုတ်ဟုတ်ဒီပြက်သားကြီးဆိုတဲ့ကြည့်ပစီပေါ်ဒီခေါ်အဲတော့ကြည့်ပြီးတော့သဘောကျပါဟုတ်ဟင်းသုံးခွက်တရားဆိုဘယ်ဟင်းနိုင်မဲနိုင်မဲနိုင်မဲဆယ်ပေါ်กว่าဒီကောင်းနေနောက်ပြီးရောက်မောဆရာကလေကိုလိုလေးလေးဟင်ဟင်အဲတော့ကြည့်တဲ့ကောင်းတာဟောကြက်သားချူသလားချူကြက်သားမသိရုံကြီးဟုတ်ရော အထဲကမယိုးလို့ရတော့ပြောပြီးစက်သားချိုဤစက်သားချိုဤနဲ့ဟဲ့ဘာပြောပြောရှားတို့ကတော့မဖြုံဟဲ့မင်းမျိုးဒီဟုတ်ကလားချိုးကြည့်တော့ကွာဟုတ်ကွာအဲ့တော့မျိုးစီကကြည့်ပြီးချိုးတယ်ချိုးတယ်ဆိုတော့လက်ကမနေတာဘူးတွားတယ်ဟုတ်ကလားကိုချင်းတော်ပြီနေခြင်းနဲ့ဟုတ်ရောဒါပြီးခွင့်နေနဲ့လာခဲ့တာပြီဟဲ့ ဟုတ်ကလားကြက်ချိုငါချိုပြမယ်ဆိုဆရာမလားမင်းတို့ဝိတော်ကျုပ်ပြောလို့လားဟင်ဟင်ဟာကျုပ်ပြောလို့ပြီးတာလားအဲ့တော့ဒီချိုတဲ့တတ်တွေဖန်နိုင်တာဆရာကလည်းလို့မရှိဘူးဟုတ်ပြီသူ့သွမ်းသူပြနာပဲကာယလည်းသူ့သွမ်းသူပြတာပဲမနောကလည်းသူ့သွမ်းသူပြနေတာသူ့လို့သူ့လုံနေကြတာသူတို့၆ဌာနကလည်းအပြိုင်ဆိုင်တင်တယ်ပြုတ် မျက်စိဌာနလည်းအိုးငါကဟောလို့ဖန်တတ်တယ်ဟင်သူ့နေရာနဲ့သူတော့လူတော်ပေါ့ဗျာဟုတ်ကလားတအိမ်တော်ငါအိမ်တော်ဦးပြီးတော့အဲ့ဒီအိမ်တော့ဘူကြတာပေါ့လေသူများအိမ်လဲကြရင်တော့ဘယ်လိုနေမလဲပါကိုကိုကလေးပြန်လဲရတာထင်ဟင်ကိုအိမ်ကိုတော့ဘူကြကြတာကြီးလဲထင်တယ်ဟင်မျက်စိကလည်းသူ့အိမ်ကြောင်လာတာတော့ဘူကြနားကလည်းနားကလည်းကြာကလည်းကိုယ်ကလည်းမနှောကလည်း သူ့အိမ်နဲ့သူဘူကြနေတဲ့6အိမ်တောင်ရွာကြီးနဲ့တူပါဗျာဟုတ်ဟေ့ဟေ့ငါကြီးတိုင်းနာလားဟေ့ဟေ့ဟေ့ဟေ့ငါအိမ်တောင်ကိုမနောကအုပ်ချုပ်တော့မနောကရွာတကြီးထင်တယ်ဟေ့ငါရွာဟောလားငါအိမ်တောင်တကြီးထင်တယ်လေအဲ့တော့သူ့အိမ်နဲ့သူအလုပ်လုပ်နေကြတာပဲခင်ဗျားတို့လည်းဘာဆိုင်တော့ မဆိုင်နာမဆိုင်နာဆိုင်နေလို့ခက်တာပေါ့ဗျာဘာမှမဆိုင်ဘူးလည်းပြောသေးဘာမှလည်းဆိုင်နေကြသေးဟုတ်ဗျာဟင်ဘာမှမဆိုင်ရကဘာမှဆိုင်နေကြလို့ခက်နေကြရောဝိဇ္ဇာပဲလေတို့မဆိုင်ဘူးလားဟုတ်တွေ့တဲ့သူလို့လို့နာဟင်ဒါမဆိုင်နာမဆိုင်နာတပည့်တော်တရားသိရင်ဆရာလေးရှိလို့ပြန်မရစေဦးပါသေးသူ့အိမ်နဲ့သူ့လုံးလုံးတာခမည်းအိမ်နဲ့ဘာဆိုင်လို့ ဟုတ်ပြီသူ့ကြောင့်နဲ့သူအဲ့ဒါသူ့သဘောသူ့ဆောင်နေတယ်သူတို့ပဲဓာတ်လို့ခေါ်တာတုန်းလေအဲ့တော့မျက်စိနဲ့အစိမ်းနဲ့တွေ့တဲ့အခါမြင်ပြီးပြီးပြီဒါပဲတယ်ပြီးပြီးရှင်းသေးလားကြားပြီးတာကောပြီးပြီးနာမ်ပြီးတာကောဟိုချိုပြီးချိန်ပြီးတာကောဖြစ်ပြီးတာကောကြံပြီးတာကောသူ့လုံးလုံးသူ့ကိစ္စနဲ့သူပြီးသွားကြတာသူတို့စည်ရင်းရှင်းရပါတဗျာ ဟင်ချောင်းအိမ်တော်ကလည်းသူ့အိမ်ငါလို့သူစီးပွားသူထင်တယ်ဟင်တို့ဒီအမဟိုပါတော့ဟိုဟင်ဟိုအလှနေတို့တို့ခါကြီးရဲ့ကြီးဆိုရင်သူ့အိမ်ချက်ကိုဟိုအိမ်သွားပြီးလက်ဆောင်ပေးပါပေးရှိသေးဟင်မျက်လုံးအိမ်ကဟောနားအိမ်ကိုဘာလက်ဆောင်သွားပေးပေးပေါင်ရသူ့အိမ်ရသူစားခုတ်အိမ်ရကိုစားဟုတ်ဗျာဘာပေးတော့ပေးပေါင်ရ အလေးစားကြီးပြသူတို့လို့သူတို့လို့တော်တော်ရှင်းတယ်သူတို့ဘက်ကတော့ဟုတ်ဗျာအဲ့တော့အကြောင်းတစ်ခုထက်သွဲအကျိုးတစ်ခုပေါ့အဲ့တော့ဝေမြင်6မျိုးထင်တယ်ဝိညာဉ်ကြောင့်မျိုးသူ့နေရာနဲ့သူရုပ်နဂုတိအပိတကျပေါ်ပြီးပြောက်ဒီလိုထင်တယ်ဟိဘာကြမ်းရတော့ပြီးချင်းချင်းညာချင်းညာဟုတ်ကလားရုပ်ရှင်ပြပြီးယုံခါရတဲ့တောင်ချင်းပြီးပုတ်ယူချင်းညာဟုတ်ကလား ရှင်းပြဘသူမရှင်းကြပါတော့ဟင်ဟာဟုတ်ကလားဟဲ့ဟင်အဲ့တော့သူတို့သူတို့ချင်းကတော့ရှင်းခလောက်ဆံပါလို့ဖြစ်ရမယ်ဟုတ်ယူဟင်ဘုရားထီပြီးတင်လေဟိဟင်အထီကခုနကယုတ်ခန္ဓာသူကနေပြီးတော့အာရဏနှစ်ခုခွဲတယ်အတိကနံခန္ဓာအတိကနေပြီး ဟိုနာခန္ဓာ၄ပါးနေပြီးတော့ဟိုဓာတ်၁၈ပါးထင်တယ်ဟင်အဲအဲ့ဒီမှာဝိညာဏဓာတ်6ပါးဆိုတော့အကျိုးတစ်ခုအကျိုးဓာတ်6ပါးခွဲတယ်ထင်တယ်ဟင်အတိကအကြောင်းဓာတ်12ပါးခွဲတယ်ထင်တယ်အတိကအကျိုးဓာတ်6ပါးပေါက်ွားလာတယ်ထင်တယ်ဓာတ်7ပါးထင်တယ်အဲသူ့လို့သူ့လို့သူ့တဘောသူ့ဆောင်သူ့ကိစ္စသူ့ပြီးဟုတ်ယူသို့တော်လေတဲ့လားဟုတ်ကလားဟိဟင် အဲ့ဒီမှာတို့ဝိညာဏမာယုပမာဏဟိုကောင်းလားဗျာဟုတ်တယ်တဲ့အဲ့ဒီကလည်းတွေ့လှဲ့တယ်နဲ့ဝေဒနာကောချဲ့ဦးမယ်ထင်တယ်ပညာကောဟိမရှိတာရှိလို့မှာဟုတ်အဲ့အပြင်ကအကြောင်းကံကဟောသူ့ဟာသူအဖင်းကလည်းတူလန်းတူဖြတ်သွားရင်ကောင်းတယ်ပေါ့အတန်ကလည်းတူလန်းတူသွားရင်ကောင်းတယ်ပေါ့ဟုတ်ဗျာသူကလည်းအဖင်းကလည်း မျက်လုံးမြင်တိုက်ပြီးတော့ဆွဲခေါ်သွားအတန်ကလည်းတွင်လွန်းပူသွားတာပဲသွားရုံနဲ့ကိုနားကြည်တာကိုသူကတိုက်ပြီးထဲထဲရရှိတဲ့စိတ်ကိုဆွဲခေါ်သွားတယ်ဟုတ်ယူကိုလွန်းပူသွားတာကိုမသွားဘူးဗျအတိုက်ဘက်ကဟုတ်ကလားတိုက်ဆွဲဆွဲသွားတယ်စိတ်ကလေးတရုတ်တိုက်ပါသွားရောအဲ့တော့အဝေးကြည့်လေကြည့်ရပဲထင်မြို့ဟင်အနီးကြည့်ဟုတ်တော့ဘူးထင်နော်အဝေးကြည့်ကြည့်ရတာဟုတ်ယူ အဲတော့ဝေဒနာကလည်းချက်လိုက်ဦးမယ်ပညာကလည်းမရှိတာကိုရှိလို့ပြလိုက်မယ်ဝိညာဉ်ကလည်းသူကြိုက်ရင်ကောင်းတယ်မကောင်းဘူးသို့မဟုတ်ကိစ္စတစ်ခုကို तू မသိရင်မသိတယ်လို့နာမည်တစ်မျိုး तू ကလည်းထိုးသေးတယ်နဲ့ဟင်ဟုတ်ကလားဟိအဲမုံတစ်ခုလောက်တယ်ကလာကြီးကမုံတစ်ခုလောက်တယ်မုံလောက်ပြီးရင်ဘာနာမည်ပေးရပါမလို့စဉ်းစားတာပြီးမှဘာနာမည်အဲ့လိုထင်တယ်ဟိဟင်အဲ့လိုပဲ ဝိညာဉ်ကသူကသူကြိုက်ကြိုက်တယ်လို့နာမည်ပေးမယ်ထင်တယ်သူမကြိုက်မကြိုက်တယ်လို့နာမည်ပေးလိမ့်မယ်ထင်တယ်ဟင်တို့ငယ်ငယ်တုန်းကကြည်ကြီးမြောက်ကြောင်းကဘိုးကြီးသရလို့ပေါ့သူသူချစ်တဲ့ကလေးတွေကြတော့ဖိုးဖိနဲ့အောင်မင်းကြီးတဲ့နဲ့ဟင်သူမချစ်တဲ့ကလေးတွေကြတော့ဘဲဥတဲ့တောက်တဲ့တဲ့ဆိုလို့ဟင်ဝေကူလာလေဘိုးကြီးသရလို့ဟာမျိုးဘူးလားဟုတ်ပြောဟင် သူကလည်းမြောက်ထိုးပေးပေါ်လုံးပေးတယ်လေဟုတ်ဗျာကိုကလည်းတစ်ဖက်ကလည်းတိုက်ဆွဲဆွဲသွားတယ်ဒီကလည်းမြောက်ထိုးပေးပေါ်လုံးပေးမျိုးဟုတ်ဗျာအဲ့တော့ဝိညာဉ်လိမ်နဲ့တွေ့တော့သူဒီမျက်စိအချိန်မှာတွေ့တာတွေကမိမိဓာတ်နဲ့တခါတလေဒါချင်းတဲ့မယ်ထင်တယ်ဥပမာမဲ့အဖင်းမှာလဲဟိုပထဝီပေါင်းအစဉ်တေသောပေါင်းအစဉ်ဝါရောပေါင်းအစဉ်အာဘောပေါင်းအစဉ်ရှိတာပဲထင်တယ် ဥပမာနဲ့ပန်းတိန်ချာကြည့်လိုက်ဟိဟုတ်ပထဝီဆောင်လို့ချင်းဖြူပွေးနေလိမ့်မယ်အနံ့မရှိဘူးဟုတ်တဘာပန်းဘယ်မှာအနံ့ရှိတယ်လဲဟင်တဘာတို့ကြောင်းတို့နင်းရှိလားအဲ့ဒါပထဝီဆောင်နဲ့အစာတွေပဲမဟုတ်လားဟုတ်ဟိဟင်ဟင်အာဘောဆောင်တွေကြတော့သူအသိန်းတို့ထင်တယ်အပြာတို့ထင်တယ်ဘေကာတို့ကြည့်လိုက်ဟုတ်ယူဟင်အသိန်းတို့လေအဲ့ဒါအာဘောဆောင်တွေထင်တယ်ဟိဟင်ဝါရောဆောင်တွေကြတော့အဝါရောင်တွေထင်တယ်ဟိဟုတ်ဟိ တေဘောပေါက်နေကြတော့အမိတို့အမက်တို့ဖြစ်နေစေပုတ်ပြီအဲ့တော့ဒီပုဂ္ဂိုလ်တယောက်ကဟိုပထဝီကောင်ဆိုရင်ပထဝီထင်းလေးတွေနှစ်သက်မှာဘောရသူ့ဒါဓာတ်တချင်းဟုတ်ဟေ့ဟင်ဓာတ်တချင်းတဲ့သွားတာထင်တယ်ဟိဟင်တေသောတော်ဆိုတေသောတော်ဆင်းလေးများတွေ့ရရင်ဟင်ဝါရောတော်ဝါရောတော်ဆင်းလေးများတွေ့ရရင်ဟုတ်ဟေ့အာဘောတော်အာဘောတော်ဆင်းလေးတွေ့လိုက်ရင်ဓာတ်တဲ့သွားတယ်ဟိုကတော့ဓာတ်ချင်းတဲ့သွားတယ် ဟုတ်ပြီဟုတ်ကလားအပြင်းပြင်းပြင်းဟင်အာရဏနဲ့တွန်းအာရဏဓာတ်ချင်းတဲ့သွားတယ်ဟုတ်ကလားအဲ့တော့အမှန်မှန်လည်းဒီတိုင်းပဲထင်တယ်ဘာတွေကောင်းတာအာဘောကောင်းတာသူတို့လည်းအတူတူပါပဲဗျအနမှလည်းဒီတိုင်းပါပဲဗျအရသာလည်းဒီတိုင်းပဲဗျအတို့မှလည်းဒီတိုင်းလားအကုန်လုံးသူ့တက်နဲ့သူ့ဆောင်ကြည့်တယ်အဲ့တော့ဓာတ်တက်ချင်းတဲ့သွားတော့ဓာတ်ကတဲ့တာပဲအဲ့ဒါဝိညာဉ်ကလိမ်ပြီးကောင်းတယ်กว่าတာဆိုတော့ကိုက တဏဝင်လာပြီထင်တယ်ကြိုက်တယ်ဟုတ်ပြီလားဟင်ဘာသစ္စာတော့ဟိကြိုက်တယ်ဆိုတော့လာပြီနော်ဟင်လာပြီခင်ဗျားတို့အဲ့တော့သစ္စာဟောဘယ်ကဖြစ်တာတော့ခင်ဗျာသစ္စာချိရာကဖြစ်တယ်ဆိုတာမှတ်ထားလိုက်ဘယ်ဖြစ်တော့သစ္စာချိရာကဖြစ်တယ်လို့မှတ်ထားလား ဟုတ်ဗျာတပုရိယကပါရာကြီးကိုဟုတ်ဗျာအဲတပုရိယသစ္စာလာပြီတမှုရိယသစ္စာလာတော့ဒီအဖင်းလေးတစ်ခုခံစားဖို့ကိုကိုဟုတ်ဟဲ့ဥပမာမပြအဖင်းတစ်ခုကတူဒီကုန်းမှာယုံသွင်းရှိတဲ့ကိုဒီငါကြားလိုက်တယ်ဆိုပါတော့တို့ငငယ်တုန်းကတော့ထန်းတပင်းဘိုးအိမ်တကာရဲ့ဖျားပွဲထင် ကြည်ချင်းတို့ဘုံဘုံတော့ဟောသွားကြဘူးလားအဲဒုံငယ်တော့သွားလေဒီမျက်လုံးလေးတစ်လုံးကြည့်ဖို့ရာဟိုခြေတော့ကောနေရသလားဗျလက်ကောနေရသလားဗျခန္ဓာကိုယ်တစ်ခုလုံးဖြက်ဖြီးပြီးထမ်းတပင်ကလဲခွင်းနဲ့ရောက်အောင်သွားရဟိုကြတော့လေဒီမျက်လုံးလေးတစ်လုံးကြည့်ဖို့ရာကိုရိုးပြင်းကြီးတယ်ပြီးဟင်တဏှာလေးကြီးထားပေးရသေးတယ်ဟင် ကောင်းတာနော်အဲ့တော့ဟိုမင်းသားတွေကရောငင်းတိမ်တိမ်မနေမှာနော်ရပ်ပြနေတယ်မို့လားသူတို့ဘက်ကလည်းဖြည့်ဖီးပြနေဟာသူတို့လည်းပြည့်ဖီးတာပြပဲခမင်းမင်းမင်းသားလည်းချွေးဒီဒီကိုကြာလို့ဒီကလည်းဖေးလေးထိုင်ထားရတာကိုဟုတ်ဗျာဟိမျက်လုံးလေးတစ်လုံးရတာခံဖို့လေဟုတ်ကလား သင်ခမရတို့ဘူးလုံးကသွားတယ်ဆိုတွဲပေါ့ကျွတ်တို့မင်းကနေသွားတကူဟုတ်ဗျာညာလုံးပေါက်ကြီးပေါ်ကောင်းလိုက်တဲ့ဝရိယဗျာဟုတ်ဗျာနင်းနေလေးမှာအင်းလည်းမလှုပ်ပါဘူးဖင်လည်းမပေါက်ခဲ့ပါဘူးကျွတ်တို့အဲလိုလားဟုတ်ဗျာဘာမှဖြစ်ခဲ့ပါဘူးခါကြောကြီးလွဲတယ်လို့လည်းမရှိခဲ့ပါဘူးအဲလိုလား ဟုတ်ဗျာကြာလို့ပေါ့ကြည်ဗျာဟုတ်ဟဲ့ကိုမုံပေါ်တာဝရိယဝရိယဝရိယဟုတ်အဲ့ဒီဝရိယလေးများသူယူသုံးလေးကြာရင်ဘလောက်ကောင်းလဲလားမှတ်သားမရိုက်တာကလည်းဗျာပြန်လာတော့ပြောလို့မဆုံးဘူးမှတ်သားမရိုက်တာထင်တယ်ဟုတ်ပြီအဲ့တော့အဲ့ဒီမှာဒီသမှုရိယာလေးကြောင့်ဒုဘက်ကသွားကြည့်ရတာ သူတို့ကဒီဟိုဖြော်ပြလို့ပညာကောင်းတယ်မဟုတ်လားသူတို့ကညာလဲညာကြီးလေးရလို့ညာကြီးသမုဒိယနဲ့သူတို့လဲလောရတာထင်တယ်သူတို့ကတော့သမုဒိယနဲ့ပြရတာထင်တယ်သူတို့ကလည်းသမုဒိယနဲ့ကြည်ရတာထင်တယ်အဲတော့သူလဲပြက်ကိုလဲပြက်ဘာတန်လုံးတာဒုက္ခထင်တယ်ဟင်ဟောသမုဒိယနောက်ဒုက္ခအဲတော့ကျွတ်ခံစားနေရတဲ့သမုဒိယတွေမှာမြတ်ဒုက္ခနဲ့ရင်းတရားတာကြီးတယ်ပဲ ဟုတ်ဗျာမျက်လုံးတစ်လုံးတမှုရိယာကိုဖြေပြောက်ဖို့ရာအတွက်ခန္ဓာကိုယ်ဘလောက်ဒုက္ခခံရတယ်ဟင်ဒါဖြစ်ပြီးတဲ့ကသွားတာထင်တယ်ဒီဖြစ်ပြီးတဲ့ကပဲခန္ဓာ၅ပါးဖြစ်တယ်ထင်တယ်ဒီဖြစ်ပြီးတဲ့ကပဲအာရဏ32ပါးလားဒီဖြစ်ပြီးတဲ့ကပဲဓာတ်7ပါးဖြစ်လားဒီဖြစ်ပြီးတဲ့ကပဲသစ္စာထွက်နေမှာမဟုတ်လားခင်ဗျားတို့ပဲသစ္စာလိုက်ရှာကြတယ်နှာခေါင်းထိတ်နိဗ္ဗာန်ထိရှိပါတယ်ပြောရတာဟုတ်ပြီ ဟင်သဘောပေါက်ကြရလားဟင်ဟင်ဒီကနေပြီးဟိုဘောဓနာဆောင်နဲ့သူတို့ဘသူဟာများတင်ပေးထားပါလေဟိုကြတော့သွားပါဟုတ်ဟင်အဲရှာလေးတစ်ခုသားဖို့ရအတွက်ဒီကတည်းကဝါတာဟေးဘောပွဲဘောပွဲနဲ့ဟုတ်ဟေးတကူလုံးကြီးဖြည့်ဆည်းသွားတာတဲ့နဲ့ဟင်ဟင်ကိုကြတော့လက်ကောနေလို့ရလားခြီကော တင်ပါကောဘာမှနေလို့မရဘူးခံစားသွားတော့ရှာလေးတစ်ခုဟင်အဲ့တော့သမုဒိယတစ်ခုကိုကိုယ်ဘက်ကဒုက္ခနဲ့အရင်နဲ့လေအရင်တည်ရတာနဲ့လေသမုဒိယတစ်ခုကိုအရင်တည်ရတဲ့ဒုက္ခနဲ့ခံစားတဲ့သမုဒိယဒုက္ခနဲ့ကခင်ဗျားတို့ဘယ်ဘက်ကများဟုတ်ယူဒါကဟွာလာဟိုသမုဒိယလေးတစ်ခုကို ခံစားဖို့ရာကြိုးစားတာပြောတာလေခံစားပြီးနောက်ဗျာဟင်ခက်တွင်းတွေ့လို့ဗိုက်ကြီးတင်းအောင်စားလာခဲ့တော့ပြင်းလာတော့လည်းမချီမဆာကိုယိုဟိုကြွက်ကြီးမြူထားတဲ့မူကြီးလိုပဲဟိုပဲလက်ဒီဘက်လက်ဟုတ်ဟင်တကယ်တနေ့လုံးလုံးလဲအဲ့ဒါကြီးလွယ်ထားရတယ် အဲညကြတော့ပို့ဘူးဟင်ဒီနောက်ရမနေ့ကြတော့ဘယ်နဲ့ဟင်ဟိုမှာဆုံးစားတာလေးကဘယ်နှနိုင်ကြတော့ဒီမှာသူတို့ခါကြီးကိုလွယ်ထားတာကဘလောက်တော့အဲ့ဒါလဲသရင်တွေ့ကြအောင်လေဟင်အဲ့တော့ဒီသမှုရနဲ့ဒီဒုက္ခကခင်ဗျားတို့စာအုပ်ထဲမှာရှိတာလား ထိပြီးထဲမှာကျင့်နေပြီထင်တယ်ဟိညလုံးထိပြီးမှလည်းဒီတစ္ဆာပြောင်းပါမယ်တင်တယ်ဟိနားထိပြီးကောနှာခေါင်းထိပြီးမှကောရှာထိပြီးမှကောကိုယ်ထိပြီးမှကောမနောထိပြီးမှကောအကုန်လုံးခန္ဓာအာရဏဓာတ်တစ္ဆာသုံးပါးဗျာဟင်ဟင်ဘယ်ကရှုရှုဒါဒီတိုင်းမသွားမှထင်တယ်အေးမြင်အောင်သာရှုနာကြသို့